ခန်းကြီး7အငယ်1မှ9ဤဒေလာသည်အသက်ငယ်သောအခါငါသည်ချစ်၍ငါသားကိုအေဂရုပြည်မှခေါ်ခဲ့ပြီ သူတို့ကို ခေါ်သော သူတို့ထံမှထွက်သွားကြ၏ဘာလဖျားတို့အားရစ်ပူဇော်၍ရုတ်ထုစင်းတုတို့အားနန္တာဘောင်းကိုမိရှို့ကြ၏ငါသည်တောတတ်သောအတက်ကိုအေဖရင်အားလက်ဆွဲ၍တွင်တင်၏သို့တော်လည်း ငါဆောင်မခြင်းကျေးဇူးကို သူသည်မသိဘဲနေ၏။လူကိုဆွဲတတ်သောကြိုးသည်ဟုသောမေတ္တာကြိုးနှင့်ငါဆွဲငင်၏။ပါယိုနာသို့တဘိုးကိုရွှေ့၍ဖြင်းညင်းစွာကျွေး၏။အထံတော်သို့မပြန်မလာဟု သူသည်ညင်းသောကြောင့်အဲဂုတုပြည်သို့ပြန်၍မသွားရ။အာရှုရိမင်းသည်သူတို့ကိုအုပ်ဆိုးရလိမ့်မည်။ဒါဗေသည်သူ့နေရာမြို့တို့အပေါ်သို့ရောက်၍ မင်းတို့ကိုဖျက်ဆီးလိမ့်မည်။သူတို့ကြံစည်ခြင်းအားဖြင့်ပင်သုတ်သင်ပယ်ရှင်းလိမ့်မည်။ငါ၏လူတို့သည်ငါ့ထံမှလွှဲမြဲလွှဲကြ၏။အမြင့်ဆုံးသောဘုရားထံသို့ ခေါ်သော်လည်းထိုဘုရားကိုအဘယ်သူမျှမချီးမြှောက်လို။အိုဧဖရိမ်၊ငါသည်သင့်ကိုအဘယ်သို့စွန့်နိုင်မည်နည်း။အိုဣသရေလ၊သင့်ကိုအဘယ်သို့အပ်နှံနိုင်မည်နည်း။သင့်ကို အာရမမြို့ကဲ့သို့အဘယ်သို့ ဖြစ်စေနိုင်မည်နည်းဇေပိုင်မြို့အရာ၌အဘယ်သို့ခံထားနိုင်မည်နည်းငါသည်နှလုံးပြောင်းလဲ၍အလွန်ကျင်နာသောစိတ်ရှိ၏ပြင်းစွာအမျက်ထွက်သည့်အတိုင်းမပြုလိုအေဖရင်ကို အထက်ထက်မဖြစ်စည်းလိုငါသည်လူမဟုတ်ဖျားသခင်ဖြစ်၏မြို့ထဲမှနေသောမြို့သားမဟုတ်တော်လဲတင်တို့တွင်နေ၍တန်ရှင်းသောဖျားဖြစ်၏သူတို့သည်သာရဖျား၏နောက်တော်သို့လိုက်ကြလိမ့်မည် ခြင်သည်ကဲ့သို့ဟောက်တော်မူမည်။ဟောက်တော်မူသောအခါသားသမီးတို့သည်အနောက်မျက်နှာမှအလျင်အမြန်ပြေးကြလိမ့်မည်။စာငှက်ကဲ့သို့အဲဂုတ္တုပြည်မှ၎င်း၊ချိုးကဲ့သို့ အာရှုရိပြည်မှ၎င်းအလျင်အမြန်ပြေးကြ၍၊သူတို့ကိုနေရင်းအရပ်၌ငါနေရာချမည်ဟုထာဝရဘုရားမိန့်တော်မူ၏။ဧဖရိမ်သည်မုသာစကားနှင့်၎င်း၊ဣသရေလသည်လှည့်စားခြင်းနှင့်၎င်း ငါကိုနှောက်ယှက်တတ်၏ယူရသည်လည်းဖျားသခင်ထံတန်ရှင်း၍တစ္ဆာဆောင်တော်မူသောဖျားသခင်ထံမှလွှဲ၍လှဲ့လေတတ်၏